အခန်းကြီး14အငယ်1မှ12တပန်ဒါဝိမင်းကြီးသည်အာမနုံတည်သောကြောင့်ထိုသူကိုအောင်းမေသောစိတ်အားလျော့သဖြင့်အဘရှလုံကို လွမ်းဆွလျက်နေ၏ထိုတို့ရှင်မြင်း၏စိတ်နှလုံးသည်အဘရှလုံတို့ပါသွားကြောင်းကိုဇေရုယသားယွာဘသည်ရိပ်မိသောအခါတေကောမျိုးတို့ဆေလွတ်၍ပညာရှိသော မိမကို ခေါ်ပြီးလျင်တင်းသည်စီမလိမ့်ပါနှင့် စိတ်မသာညည်းတွားဟန်ပြု၍မသာအဝတ်ကိုဝတ်ပါတော့လူတည်အတွက်ကြာမြင့်စွာငိုကြွေးသော မိမရောင်ဆောင်လျက်ရှင်မြင်းထံတော်သို့ဝင်၍ဤသို့လျှောက်ရမည်ဟုတွင်တင်လေ၏ထိုတေကောမျိုးသူ မိမသည် အထံတော်သို့ဝင်၍မြေပေါ်မှ ပြတ်ဝတ်ရှိခိုးလျက်အရှင်မင်းကြီးကဲမတနာတော်မူပါဟုလျှောက်လေ၏ရှင်မြင်းကလည်းအဘယ်အမှုရှိသနည်းဟု မေးတော်မူလျှင်မိမကကျွန်တော်မသည်လင်တေသော မုတ်ဆိုးမဖြစ်ပါ၏ကိုရောကျွန်မ၌သားနှစ်ယောက်ရှိပါ၏ထိုသားနှစ်ယောက်တို့သည်ခိုက်ရန်ပြုကြပါ၏ဖြံဖြေသောသူမရှိသောကြောင့်တယောက်တီတယောက်ကိုတေဒီတိုင်အောင်လှုပ်ကြံပါ၏ယခုမှအဆွေမျိုးအပေါင်းတို့သည်ကိုရောကျွန်မတစ်ဖက်၌ထချ၍အကိုကိုတတ်သောသူကိုတေစားတေစေခြင်းဟံအယံမည် အမွေခံကိုလည်းငါတို့ပယ်ရှင်းမည်ဟု ဆိုကြပါ၏ထိုတို့ပြုလျင်ကျွန်တော်မ၌ကြံကျွင်းသေးသောမိခဲကိုသူတို့သည်တတ်ကြပါလိမ့်မည်ကျွန်တော်မလင်၏အမိကို၎င်းအကြံကျွင်းကို၎င်းမြေကြီးပေါ်ကတုတ်တင်ပယ်ရှင်းကြပါလိမ့်မည်ဟုလျှောက်လေသောရှင်ဘင်ကသင်အိမ်သို့ပြန်တော်လော့သင်အမှုကိုငါစီရင်မည်ဟု မိမအားမိန်တော်မူ၏တေကောမျိုးသူ မိမကလည်း ။အိုအရှင်မင်းကြီး၊ကျွန်တော်မနှင့်ကျွန်တော်မအဆွေအမျိုး၌အပြစ်ရောက်ပါစေ။ရှင်ဘုရင်နှင့်ရာဇပလ္လင်တော်သည်အပြစ်လွတ်ပါစေဟုလျှောက်လျှင်၊ရှင်ဘုရင်က၊သင်၌အပြစ်တင်သောသူကိုငါ့ထံသို့ခေါ်ခဲ့လော့။နောက်တဖန်သင့်ကိုမနှောင့်ရှက်ရဟုမိန့်တော်မူသော်၊မိန်းမက၊သေစားသေစေသောသူတို့သည်ကျွန်တော်မ၏သားကိုသတ်မည်ဟုစိုးရိမ်ပါသည်ဖြစ်၍၊ သူတို့သည်အထူးသဖြင့်မဖျက်ဆီးစေခြင်းငှါအရှင်မင်းကြီးသည်ကိုယ်တော်၏ဘုရားသခင်ထာဝရဘုရားကို အောက်မေ့တော်မူပါဟုလျှောက်ပြန်သော်၊ရှင်ဘုရင်က၊ထာဝရဘုရားအသက်ရှင်တော်မူသည်အတိုင်း၊သင့်သား၏ဆံပင်တပင်မျှမြေပေါ်သို့ မကျရဟု မိန့်တော်မူ၏။တဖန်မိန်းမကလည်း၊ကိုယ်တော်ကျွန်မသည်အရှင်မင်းကြီးအားစကားတခွန်းလျှောက်ရသောအခွင့်ကို ပေးတော်မူပါဟုတောင်းပန်လျှင် လျှောက်လော့ဟုမိန့်တော်မူ၏အငယ်73မှ79မိမကလည်းတို့ဖြစ်လင် ကိုတော်သည်ဘုရားသခင်၏လူတို့တစ်ဖက်၌အဘဲကြောင့်ကြံစီတော်မူသည်နီအရှင်မင်းကြီးနှင်ထုတ်တော်သူကိုတဖန်ခေါ်တော်မမူသည်ဖြင့်ကိုကိုအပြစ်တင်၍စီရင်တော်မူပါပြီတကားငါတို့သည်တေအံ့သောသူဖြစ်ကြ၏မြေပေါ်မှတွန်ပြီးလင် နောက်တဖန်ကျုံး၍မယူနိုင်သော ရေနှင့် တူကြပါ၏ဘုရားသခင်သည် လူမျက်နာကိုမထောက်တော်လဲနှင်ထုတ်ခြင်းကိုခံရသောသူသည်အစဉ်နှင်ထုတ်ခြင်းကိုခံ၍မနေရမည်အကြောင်းကြံစီတော်မူ၏တို့ဖြစ်၍ကျွန်တော်မသည် လာ၍ဤအမှုကိုအရှင်မင်းကြီးအားလျှောက်ရသည့်အကြောင်းမှာ ကျွန်တော်မကြောက်အောင် လူများတို့သည် ပြုကြပါ၏ကိုရောကျွန်မကလည်းရှင်မြင်းကိုငါလျှောက်မည်ရှင်မြင်းသည်ငါတောင်းပန်သည့်အတိုင်းပြုကောင်းပြုတော်မူမည် ငါနှင့်ငါသားကိုဘုရားသခင်အမွေတော်မြေပေါ်ကတုတ်တင်ပယ်ရှင်းသောသူ၏လက်မှငါကိုနှုတ်အံ့သောငါနားထောင်တော်မူလိမ့်မည်ဟုဆိုပါ၏ကိုရောကျွန်မကလည်းငါသခင်ရှင်မင်းကြီး၏အမိန်တော်ကြောင့်ချမ်းသာရမည်ဘုရားသခင်၏ကောင်းကင်တမန်ကဲ့သို့ငါသခင်အရှင်မင်းကြီးသည်ကောင်းမကောင်းကိုပိုင်းခြား၍တည်တော်မူ၏ဟုအောက်မေ့ပါ၏ကိုရော၏ဘုရားသခင်သာရဘုရားသည်ကိုရောနှင့်အတူ ရှိတော်မူလိမ့်မည်ဟုလျှောက်လေ၏ထိုအခါရှင်မြင်ကငါမေးမြန်းသည့်အမှုကို မထိမ်မဝှက်ပါနှင့်ဟု အမိန့်ရှိတော်မိမကအရှင်မင်းကြီး အမိန့်ရှိတော်မူပါဟုလျှောက်လေ၏ရှင်မြင်ကလည်းဤအမှု၌ရွာဘသည်တင်အားအကြံပေးသည်မဟုတ်လောဟုမေးတော်မိမကအိုအရှင်မင်းကြီးကိုတော်အသက်ရှင်တော်မူသည့်အတိုင်းအရှင်မင်းကြီးမိန့်တော်မူသောစကားလမ်းမှလက်ရဘက်လက်ဝဲဘက်သို့အဘဲသူမျှ မလွဲနိုင်ရာအကယ်စင်စစ်ကိုရောကျွန်ယောဘသည် ကျွန်တော်မကိုမှားထား၍ဤစကားအလုံးစုံတို့ကိုတွင်တင်ပါ၏အငယ်20မှ29ပရိယေပြု၍ဤတို့အယောင်ဆောင်စေခြင်းဟံကိုရောကျွန်ယောဘသည် စီရင်ပါ၏အရှင်သခင်သည်လည်းမြေကြီးပေါ်မှရှိသမျှတို့ကိုတည်နိုင်သည့်တိုင်အောင်ဘုရားသခင်၏ကောင်းကင်တမန်သည်ပညာရှိတကဲ့သို့ပညာရှိတော်မူသည်ဟု ပြန်လျှောက်လေ၏ထိုအခါရှင်မြင်ကဤအမှုကိုငါစီရင်ရ၏တင်သွား၍ထိုလူလင်အဘရှလုံကိုတဖန်ခေါ်ရမည်ဟုယောဘအားမိန်တော်မူ၏ယောဘသည်လည်းမြေပေါ်မှဥချပြတ်ဝတ်လျက်ကျွန်တော်သခင်အရှင်မင်းကြီးကိုရောကျွန်းအတနာတော်ခံသည့်အတိုင်းအရှင်မင်းကြီး ပြုတော်မူသောကြောင့်ကိုရောကျွန်းသည်ရှေ့တော်၌မျက်နှာရကြောင်းကို ကျွန်တော်သိပါသည်ဟုယေရှုတော်ကိုဝန်ခံလေ၏ထိုနောက်ယောဘသည်ထ၍ဂေရှုရမြို့သို့သွားသည်ဖြင့်အဘရှလုံကိုယေရုရှလင်မြို့သို့ဆောင်ခဲ့လေ၏ရှင်မြင်းကလည်းမိမိအိမ်သို့သွားစီငါမျက်နှာကိုမမြင်စေနှင့်ဟု အမိန်တော်ရှိသည့်တိုင်အဘရှလုံသည်မိမိအိမ်သို့သွား၍ရှင်မြင်း၏မျက်နှာတော်ကိုမမြင်ရဤတွေလအမျိုးမျိုးလုံးတွင်အဘရှလုံကဲ့သို့အစင်းလှ၍ ချီးမွမ်းရသောသူတယောက်မျှမရှိခြေဘွားမှသည်ဥထိတ်တိုင်အောင်အပြစ်တစ်ခုမျှမရှိသပင်လေးသောကြောင့်နှစ်တိုင်းဖြတ်၍တစ်နှစ်လင် အကျက်တော်အတိုင်းအကျက်30ရတ္တဤအဘရှလုံသည်သားသုံးယောက်နှင့်တာမာအမည်ရှိသော သမီးတယောက်ကိုမြင်လေ၏သမီးသည်အလွန်လှသောသူဖြစ်၏အငယ်28မှ33 အဘရှလုံသည်ရှင်မြင်း၏မျက်နာတော်ကိုမမြင်ရဘဲနှစ်နှစ်ပတ်လုံးယေရုရှလင်မြို့၌နေပြီးမှယောဘကိုရှင်မြင်းထံသို့စေလွတ်မိအကြံနှင့်ခေါ်သောအခါယောဘသည်မလာဒုတိယအကြိမ်ခေါ်တော်လဲမလာထိုကြောင့်ကျွန်တို့အားယောဘ၏လေသည်ငါတို့နေရာနှင့်နီးပြီးမူယောစပါးရှိတွား၍မိရှုကြဟုစီရင်သည့်အတိုင်းအဘရှလုံ၏ကျွန်တို့သည်မိရှုကြ၏ ထိုအခါယွာဘသည်အဘရှလုံအိမ်သို့ထပ်သွား၍ကိုရောဤကျွန်တို့သည်ကျွန်တော်လေကိုအပေကြောင့်မိရှို့ကြသည်နည်းဟုမေးတော့အဘရှလုံကငါသည်ဂေရှုရမြို့မှ အပေကြောင့်လာရသည်နီထိုမြို့၌ယခုတိုင်အောင်နေကောင်းသည်ဟုလျှောက်စေခြင်းဟံတင့်ကို ရှင်မြင်းထံသို့စေလွတ်မည်ဟုငါခေါ်၏ယခုမှရှင်မြင်းဤမျက်နာတော်ကိုငါမြင်ရပါစေ အပြစ်ရှိလျင်တတ်တော်မူပါစေဟု ယောဘအားပြောဆိုသောယောဘသည် ရှင်မင်းထံတော်သို့တွား၍လျှောက်သည်ဖြင့်အဘရှလုံကို ခေါ်တော်မူ၏အဘရှလုံသည်လာ၍ရှင်မင်းရှိတော်၌ဥချပြတ်ဝတ်၏ရှင်မင်းသည်သူ့ကိုနန်းတော်မူ၏